တမန်တော်ဝုဒ္ဓခန်းကြီး6အငယ်1မှ6ထိုကာလ၌တပည့်တော်တို့သည်များပြားသည်ရှိသော နေ့ရက်အစဉ်တိုင်းလှုပ်ကြွေးသောအခါဟေလေနစ်အမျိုးမုတ်ဆိုးမတို့ကို မလုံမကျွေးဟု ထိုအမျိုးသားတို့သည်မြည်တမ်း၍ဟေပြဲလူတို့ကိုအပြစ်တင်ကြ၏ထိုအခါတကြိမ်နှစ်ပါးသောတမန်တော်တို့သည်တပည့်တော်အပေါင်းတို့ကို ခေါ်ပြီးလျင်ငါတို့သည်ဖျားသခင်၏နှုတ်ကပတ်တရားတော်ကိုထား၍ စပွဲ၌လှုပ်ကြွေးမှုကို မဆောင်သင့်ထိုကြောင့်ညီကိုတို့ဝိညာဉ်တော်နှင့်၎င်းပညာနှင့်၎င်းပြည့်စုံလျက်အတရေရှိသော လူခဏယောက်တို့ကိုတင်တို့တွင် ရှာကြလော့ဤအမှုကိုဆောင်ရွက်စေခြင်းငှာ ထိုသူတို့ကိုငါတို့သည်ခံထားကြမည်ငါတို့မူကားဆုတောင်းပတနာပြုခြင်း နှုတ်ကပတ်တရားတို့ကို ဟောပြောခြင်းအမှုတို့ကိုအမြဲပြု၍နေမည်ဟု ဆိုကြ၏ထိုစကားကို လူအစုဝေးအပေါင်းတို့သည်နှစ်သက်ကြသဖြင့်ယုံကြည်ခြင်းနှင့်၎င်းတန်ရှင်းသောဝိညာဉ်တော်၎င်းပြည့်စုံသောတတိပံမဆ၍ဖိလိပ္ပုပြောခေါ်နိကနောတိမုံပါမေနယူဒဘာသာဝင်သောအန်တီယုမြို့သား နိကောလတို့ကို ရွေးကောက်၍တမန်တော်တို့ရှေ့၌ထားကြ၏။တမန်တော်တို့သည်လည်းဆုတောင်းပြီးလျှင် ထိုသူတို့၏ခေါင်းပေါ်၌လက်ကိုတင်ကြ၏။ဘုရားသခင်၏သာသနာတော်သည်တိုးပွားသဖြင့်၊ယေရုရှလင်မြို့၌တပည့်တော်တို့သည် အလွန်ပွားများ၍၊ယဇ်ပုရောဟိတ်အပေါင်းတို့သည်ယုံကြည်ခြင်းတရားကို နားထောင်ကြ၏။သတေဖန်သည် ကျေးဇူးတော်နှင့်၎င်းတကိုးတော်နှင့်၎င်းပြည့်စုံသဖြင့်ကြီးစွာသော နမိတ်လက္ခဏာအံပွေသောအမှုတို့ကို လူများရှေ့မှပြုလေ၏ထိုအခါလိဘေရတိန်အပေါင်းတင်းဝင်တောသူမှဆ၍ကုရေနီပြည်သားအာလီဇန်ဒရုပြည်သားကိလိကိပြည်သားအာရှိပြည်သားအချို့တို့သည်ထ၍တထေဖန်နှင့်ညင်းခုန်ခြင်းကို ပြုစဉ်တွင် သူဟောပြော၍သုံးဆွဲသောပညာနှင့် ဝိညာဉ်တော်ကို မခံမစည်းနိုင်ကြ။ထိုအခါဤသူသည်မောရှေကို၎င်းဘုရားသခင်ကို၎င်းလွန်ကျူး၍ပြောသည်ကိုငါတို့ကြားရပါပြီဟုတက်တေခံမိသူတို့ကိုတိတ်ဆိတ်စွာခေါ်၍ထားကြပြီလင် လူများကို၎င်းအကြီးကဲကျမ်းပြူဆရာတို့ကို၎င်းနှိုးဆော်၍တတိဖန်ထံသို့ လာသည်ဖြင့်ဖန်စီ၍လွတ်တော်သို့ ပို့ကြ၏ မမှန်သောတက်သေးတို့ကိုခေါ်၍ဤသူသည်တန်ရှင်းသောအယက်ဌာနတော်နှင့်ပညာတရားတော်ကိုလွန်ကျူး၍အစင်မပြတ်ပြောဆိုလျက်နေပါ၏ထိုနာဇရက်မြို့သားယေရှုသည်ဤအယက်ဌာနတော်ကိုဖျက်ဆီး၍ငါတို့အားမောရှေအပ်ပေးသော ထုံးနည်းဥပဒေတကို ပြောင်းလဲစေမည်ဟုဤသူဆိုသည်ကို အကျွန်ုပ်တို့သည်ကြားရပါပြီဟုတတ်သိခံကြ၏ လွတ်တော်၌ထိုင်လျက်ရှိသော သူအပေါင်းတို့သည်တထေပံကိုစိစိကြည့်ရှုလျင်သူ၏မျက်နာသည် ကောင်းကင်တမန်၏မျက်နာကဲ့သို့ဖြစ်သည်ဟု ထင်မှတ်ကြ၏